ကျေးဇူးရှင်မဟာဗောဓိမံဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်းအပတ်စဉ်လေးဘုရားစခန်းပွဲ၌တရက်၄လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်လမ်းတွေမဟုတ်ချေဒါတို့ပါရဲပါရဲဟာကိုဝိတုတာယုဆရာတော်ကြီးလင်္ကာဖွဲ့ပေးတာလေအဲရန်သူဝိုင်းထားတဲ့ပုဂ္ဂိုလ်အတွက်ဒီရန်သူကလွတ်တဲ့လမ်းဒီလမ်းဆိုပြီး လမ်းပေါက်ပေးထားတယ်တဲ့အဲ့ဒီပြီးလမ်းပေါက်ကျူတဲ့တွေ့နေပါရဲ့နဲ့မှကြီးမထွက်ရင်တော့လမ်းပြမုန်းနိုင်တော့ဘူးလို့ဆိုလိုတယ်ဟုတ်ကလားဟင်တို့လမ်းကလည်းအခုဒီမှာကိုဘာတို့ဧကာယနောတင်တယ်အရာမဲ့ကောဤပတိဖြင့်ရှုမှရသောလမ်းသည်ဧကာယနောတစ်ခုဒီတော်လမ်းတစ်ကြောင်းဒီတော်လမ်းဒါဟုတ်ပါဒီပတိနဲ့မှမှာပါပြောအဲလမ်းကျင်လာလားမသိပေါ့ အဲဖားတွေ့တွေပေါ်မှပါဆိုပြီးပြီဗျာဘာမှမရဘူးလို့ဟောဥပဒေရှိသလားငါကျင်လာလားပဲတွေ့ကျင်လာတွေ့ရှုွက်တယ်ကောင်းကောင်းဆိုဆိုဟုတ်ကလားဗျာဘာကြံပြီးတော့ဒါမှလာလာမီးဟုတ်ဘယ်လိုမှရမှာတော့သွားလာသေးဟုတ်ဟင်ဟိုကျမကြီးတော့မှမလိမ္မာတဲ့ဟာဟင်တို့ကျမကြီးဟိုအစာကောက်တော့နှုတ်သီးနေပဲထင်တယ် ဟင်ညီတော့ဟောကလေးတွေခေါ်တော့ဟောကလေးတွေပြောတော့ဟောဟိုသူ့တက်တယ်လုံးနှုတ်ပြီးချောင်းနေပြီသွားဘာမှမဟုတ်ဘူးဟင်ဟင်အဲအသာတို့ဘာတို့ကင်းချင်များကြီးလို့လောလဲလောလဲနဲ့အရှင်တို့လေဟိုနှုတ်ပြီးနဲ့ချတာဟုတ်ဘာတို့တို့တွေ့ချင်တာတွေ့ဟင်ဟင်ဟုတ်ကလားဗျအဲကျမကြီးရပဲနဲ့တော့နှုတ်ပြီးတစ်ခုနဲ့ပြီးရောထင်တယ်ပြီးပါပါအေးကျမကြီးလောက်မှာဟာ ဟင်ဒီမှာလည်းတတိနဲ့ရှုမှပဲလမ်းလေတခုတီတော့လမ်းတစ်ချောင်းတီတော့လမ်းမှာလို့ပြောနေဟင်ဒီတတိဒီသူတည်တနာတဲ့သူပဲထင်တယ်ဟင်ငါရှိမရှိမြဲမြဲမြဲကောင်းမကောင်းပိုင်မပိုင်ဒီဟာတွေသူတည်တနာပြုခြင်းလေရှုွက်ထဲရှုဒီတတိနဲ့ရှုရမှာလေအဲတခြားလမ်းကြည့်ဟင်ပြခြင်းနာပြဖြည့်ခြင်းနာဖြည့်လွတ်နဲ့ဟုတ်ခလားတို့ဝီဝူဆရာတော်ဘုရားကြီးကပါပြောတော့တို့ညာနေမှာတခါတလေအပွေကြီးကျဲလဲအကောက်လေးရှိတယ် ဟုတ်ခလားဗျာအကျမ်းလည်းရှိတယ်အမှုလည်းရှိတယ်တော်တရားလည်းရှိတယ်ပြည့်တရားလည်းရှိဟုတ်ခလားစိတ်မပါတရားလည်းရှိတယ်စိတ်ပါတရားလည်းရှိအဲ့တော့ဘာပြောတော့သူကဝေဝူဆရာတော်ဘုရားကြီးကြတော့အဲဒီယထာဘောတာချင်းမြဲမြဲစီးတဲ့တောင်မတက်လည်းတက်ပါစေတဲ့မဆင်းနေတဲ့ယထာတောအောင်ရောက်လဲမဆင်းနေတဲ့တောအုပ်ထဲဝင်သွားလဲမဆင်းနေတဲ့နောက်တော့ဘုရားဆိုင်လိမ့်မယ်ဝေဘူးကတော့ဝေဘူးဆရာတော်ဖျက်တော့ဒီလိုပြောသွားတာ ဟင်ဒါလည်းဒီဧကာယနောဆိုရယ်ဒီတတိနဲ့ရှုမှတ်တဲ့လမ်းပဲမဟုတ်ဘူးလားဒါပြောတာပါပဲအတူတူပဲဟုတ်ကလားအဲ့တော့လမ်းကြောင်းနေတာပဲအဲ့တော့တို့ဒီလမ်းကြောင်းမှာတော့မဲ့ကင်လမ်းကြတော့ဖြစ်ပြက်ထင်တယ်ဟင်ဖြစ်ပြက်ပေါ်ရင်မဲ့ကင်လမ်းပဲလှုပ်ရှားမှုပေါ်ရင်မဲ့ကင်လမ်းလှုပ်ရှားမှုမပေါ်ရင်တော့တစ်ဖက်ဖက်ယောဂီတို့တတိချေချောနေလို့ဒီလိုလည်းပြောရတယ်ဟင်အဲ့တော့ဒီဖြစ်ပြက်မြင်ဖို့ဆိုတာတို့အမှားမှအမှားတို့ စနေရမှာတယ်လားအမှန်မှအမှတို့အမှချင်းကိုစအမှချင်းကိုထဒီလိုတယ်လားအဲ့လိုအမှတွေစနေထနေရင်ဩဟောင်းတော့တွေးတာဟုတ်မလားတွေးတာပါအစ်စ်တော့ကောလိုက်ပြေးတာဟုတ်မလားအဲ့တော့အတွေးမှမရှိရင်သူများစိတ်မရှိဘူးကိုယ်စိတ်ကြီးတယ်ဖြစ်သွားမှာပေါ့ဟုတ်ကလားတွေးတယ်ဆိုတာ သူများအကြောင်းတွေးတာဟုတ်သူများစိတ်ဟုတ်ကလားကြီးတယ်ဆိုတာသူများနောက်လိုက်သွားတာသူစိတ်မဟုတ် ဟုတ်ကလားဗျာအဲ့တော့သူများစိတ်နဲ့နေသမျှသူများနဲ့ပေါင်းနေသမျှဘယ်တော့မှကောင်းအေးဘယ်တော့မှသိတယ်ကြောင်ဟင်တွေးမယ်ဟုတ်ကလားမျက်စိကစားမယ်ပါးစပ်ကစားမယ်စိတ်ကစားမယ်ဒါသူမျိုးသူများကြောင်းနေကြတယ်ထင်တယ်ဟင်အဲအဲ့ဒီကဘယ်ဘယ်လိုကောင်းအေးမှာတော့ဘယ်လိုသိတယ်ကြောင်ဟင်ဟုတ်ကလားဗျာအမမအမတို့ဒါပဲထင်လားဟင်တခါတည်းမျက်စိနှလုံးပွင့်ခြင်းအင်းဒီကနေ့မျက်စိနှလုံးမိတ်ခြင်းထိအောင်တင်တယ်ဟဲ့ အဲ16နာရီလုံးလုံးအမှားမှအမှားတို့ဟုတ်ခလားဒီတို့သာအမှားတွေစရာစနေထပ်နေမယ်ဆိုရင်ကိုယ်စိတ်ဟာကိုယ်ပိုင်းနေတဲ့အတွက်ဒါစိတ်တဝိတုဒ္ဓိထင်တယ်ဟဲ့စိတ်တန့်ဆင်သွားပြီကိုယ်စိတ်ကိုယ်ပိုင်းနေပြီဟုတ်ခလားဟင်သူတစ်ပါးစိတ်ပါအောင်မလားပြီးတော့သူတစ်ပါးကြောင့်ဖြစ်တဲ့ကြိုက်မကြိုက်ပါအောင်မလားမပါတော့ဘူးဟုတ်ခလားအဲ့မှာတိထွားလေးတခုပဲကြံတော့မလေး အဲ့ဒီခါကျမှတော့ခေါင်းလေးအေးစိတ်ထိုင်ကြဒီဖြစ်ပြမြင်တော့တာဒီလမ်းမဝင်တော့တာပဲအဲဒါတို့မိစီမှာလမ်းမမဟုတ်လားဟင်ဟိုဆိုင်ကြီးမောင်းရင်မောင်းရင်မဲ့ခင်ရင်ရင်မောင်းရင်မောင်းရင်ဒီလှုပ်ရှားမှုဖြစ်ပြပေါ်ကမောင်းအောင်မှာတယ်ဟဲ့လာကျင်လာလားဟုတ်ကလားဗျာရှုပ်ွက်တဲ့ပေါ်ကျင်လာပေါ်လှုပ်ရှားမှုမြင်အောင်ကြည့်တာပဲတယ်လေသူဟာသူအလုံးပေါ်ပေါ်ချောင်းပေါ်ပေါ်အဝါပေါ်ပေါ်အနီပေါ်ပေါ်ဒီလိုပြောထားတာပဲဗျာတို့တို့ပေးထားတဲ့လမ်းကတော့ဖုံးမိတယ် ဟင်ဆုံးလို့ကိုဆုံးနေတာဒီမှာဟုတ်ဗျာဟင်အဲ့တော့ရန်သူဝိုင်းထားထိုးရောက်ကြကားအဲပြေးလွှားဖို့ရလမ်းပေါက်တာလေရဲ့ပြေးမထွက်လမ်းတွေ့မဟုတ်ချေလမ်းတွေ့တော့ဟုတ်တော့ဟုတ်တယ်လမ်းတွေ့မဟုတ်ဘူးသူတို့အဲယောဂီတွေပဲယောဂင်ပါဘူးပေါ့ဟင်တန်တဲ့ယောဂီတွေတွေ့ဟင်ဟင်ဟင်တပည့်တော်မှာပါတန်တဲ့ယောဂီတွေတွေ့ဒီလိုလျှောက်ဘူးဟာဟုတ်လားဗျဟင် တခါမသင်လူးလင်အေးကြည်လင်သည့်ရေပင် ရှိတဲ့ရမဖေးရဲ့ရေအတွက်မဟုတ်ချေဟုတ်ခလားဟေးတို့စိတ်ဒီခုနကဟိုသူများစိတ်နဲ့ရောနေတယ်ဆင်ဟလားဟေးအဆင်နိုင်ဘူးဟုတ်ကလားဗျာအဲကြိုက်တာနဲ့ဟိုအကြိုက်ရင်းနဲ့ကြိုက်ချင်းကတ်မယ်သူမို့အမုံရင်နဲ့ကတ်ချင်းကတ်မယ်သူမို့နှလုံးမသားစိတ်ကတ်ချင်းကတ်မယ်တခုပေါက်တခုတော့ကတ်မှာဒီလိုဆိုတို့စိတ်ဟာသင်ကျေဘူးဟုတ်ကလားဗျာအဲ့ဒီအတိုင်းပဲ စိတ်မစင်ကြင်ရှုွက်ထဲပြနေတဲ့ရုပ်ဖြစ်စဉ်ကဟောစင်ကြယ်ပါမလားအစင်ကြယ်နိုင်ဘူးလားဒီလိုဆိုအကျင့်လည်းမစင်ကြယ်နိုင်ဟင်ပฏิပဒါညာနာဒသနာဝိတုပ္ပိဖြစ်နိုင်ဟုတ်ကလားအမှန်မှအမှန်တို့ဖြစ်ပြီးရှုွက်ထဲမှာအထိနဲ့အတိဒါလုံရှားမှုကြီးတဲ့ရှိနေရင်ကျင့်စင်ကြယ်ပြီလေဟုတ်ကလားဟင်ဒါမှမဟုတ်ရင်တော့တို့စိတ်လည်းစင်သေးဘူးဟုတ်ကလားဟင်ကိုလို့ခေါ်တဲ့အကျင့်လည်းမစင်သေးဘူး ဟုတ်ကလားအဲ့ဒီမစင်တာကိုလည်းပဲဒီတတိမက်ခင်ပဲထင်တယ်ဟဲ့သူပဲမက်ခင်လေမက်ခင်ရှိပါသူတလုံးနဲ့ပြောထားတာကြီးဟုတ်ကလားဟင်အဲ့တော့ဒီမက်ခင်ကြီးအေးကလွဲလို့တခြားနဲ့ဖေးလို့မရဘူးတဲ့အဲ့တော့ယောဂီတို့လည်းထဲမစင်ပြီးဖေးဖို့ဟောမက်ခင်ကြီးလည်းပေးထားတယ်ဟင်အဲ့တော့ပေးထားရတဲ့နဲ့လက်ထဲမက်ခင်ကြီးရှိရတဲ့နဲ့မဖေးရင်တော့ရည်ပြည့်ဖြစ်ရမယ်ဗျာဟင် ဟောရေကဟိုသူ့အလိုက်တီးတီးယောဂီနာလာဖေးပေးတင်တာပေါ့ဟင်ဟင်အာဟုတ်ကလားဗျာတို့ကတော့ရေပြည့်ထင်တာဟင်အလိုက်တီးတင်တာပေါ့ရေကအာဟုတ်ကလားဗျာဟေးအဲ့တော့ရေရှိရတာနဲ့မဖေးဟောယောဂီပြေတက်ပြဟုတ်ကလားတခါလူလဲဗျာတိနာမချိတော့တမားကျော်၌ဖေးတော်ရှိလျက်ဟင်မသားရဲ့ဖေးတွေ့မဟုတ်ချေတဲ့ ဟင်လူလဲပြားတွေနာမကြည့်ရတော့သူကင်းတယ်မဟုတ်လားကင်းတယ်များပြောမှလားလို့ဟင်ဟင်ဟင်သူနေထိုင်တော့ငါ့ကိုဥထုံးရင်လို့နာလွန်လုံးတဲ့တခါတည်းဟိုခေါင်းအုံးကိုဖင်အုံးလုံးထိုင်ဟုတ်ဗျာအဲ့တော့ဖင်အုံးကြီးနဲ့ထိုင်တော့ဒူးနှစ်ခုကနှိမ်ကြသွားအဲ့တော့တောင်ကြီးနှစ်ခုနဲ့ဘေးကလှိမ့်ထိုးဟုတ်ဗျာထိုင်ဟေးဒါလည်းနာတာပဲ ည9နိုင်ကြရေးသူခန်းနဲ့ကျုပ်ခန်းကသူက29ကျုပ်က30ဟုတ်ဗျယောဂီရဲ့ပရုပ်စီလေးတစ်ခုနဲ့လာတယ်ကျုပ်ကြောကြီးကိုဘယ်လိုကြီးဟုတ်ခလားဟင်လိမ့်ပေးတာမှနဲ့လုံးတရားဟေးဟိုလိမ့်ပြီလိမ့်လိမ့်နာလိမ့်နာဟိုအတွင်းကဖြစ်နေတဲ့ယောဂအပြင်ကနေလိမ့်လို့ပျောက်ပါတယ်လားအေးဗျာပူးနေတာကြီးလိမ့်လိမ့်တော့ဟောပရုပ်စီနဲ့တွေ့တော့စပူပူဖြစ်ရုံပဲရှိမယ်ဟုတ်တက်တာဘူးအဲ့တော့တို့ဒီတတိကလွဲလို့တခြားရှိလားဟဲ့ ဘာလို့ဟိုတတိရဲ့မှွေနောက်ခြောက်ချမှုကြောင့်ဓာတ်ခြောက်ချလို့ဖြစ်တဲ့ယောဂဒီတတိနဲ့ပြန်ကူအောင်တခြားမကူလို့မရဘူးဟုတ်ကလားတတိကြောင့်ဖြစ်တာပါလို့ပြောရတာနဲ့ဟုတ်ကလားဗျာပြီးတော့ဟိုမဟုတ်တဲ့အနာပေါက်တာလေးခင်ဗျားတို့ဓမင်းချက်တုန်းကဒီအနာလောက်တော့မှုမယ်မထင်ပါဘူးဟင်ဟင်ဓမင်းချက်တုန်းကလည်းဒီအနာလောက်တော့ရှိမှာပါသို့တော့ဒီနေရာကျတော့မပြောပလောက်တဲ့အနာလေးဟာတတိယချဲ့ပြပြီ အနာဘက်ကတိုးတာမဟုတ်ဘူးတတိဘက်ကတိုးနေတာဟင်အဲဒါလည်းမလေးပါလေးထင်နေဟုတ်တယ်နဲ့ဟင်ခင်ဗျားတို့တရားကြည့်နေတယ်ဆိုတော့တရားတရားကပြတာဒီပြတော့လေကြောက်ဝင်ဝင်လို့တဲ့အမလေးပါလေးဆိုဟင်ဟုတ်ကလားဟင်အဲ့တဲ့အဲ့ဒါတရားကပြတာမဟုတ်ဘူးလားရုပ်ပြီးဖောက်ပြန်တော့သဘောအဲသူဒီရုပ်ပြီးဖောက်ပြန်တော့သဘောဆိုတာကိုပြနေတာပဲမဟုတ်ဘူးလားမပြတဲ့ရက်ရှိတာခင်ဗျားတို့မတွေ့တဲ့ရက်ကောရှိတာ ဟင်နဲ့အဲ့ဒါတွေ့နေတာပဲရအဲ့ဒီမှာတန်ရတန်ချက်တွေရုပ်ဖောက်ပြန်နေပုံလေးဟုတ်ကလားဗျာဒါလေးလေတို့ဒီတတိဖေးကလွဲလို့တခြားဖေးမရှိဘူးဒီတတိဒီဖေးပဲမဟုတ်လားဟင်ဟိုတတိကြောင့်ဖြစ်တဲ့အနာရောဂါတတိနဲ့ကုမှဒီလိုပြောထားတာထင်တယ်ဟုတ်ကလားဒါဖေးပဲတခြားဖေးမရှိဘူးလို့ပြောထားတာဗျာဟင်ဟင်အဲ့တော့ဖေးရှိရသားနဲ့မစားတာတော့ ခေးကိုကအလိုက်မသိလို့ထင်မလားဟင်ဘာပြုတ်လို့တော့အာလောက်ကမပြောက်ချင်လို့ပေါ့ဒါဖြင့်မတောက်ချင်တာဘာလို့မပြောက်ချင်လို့ပေါ့ဟင်ဟင်ပြီးတော့တို့ပြီးခဲ့တဲ့ရက်တွေကပြောခဲ့တယ်အာထုတ်ခွာကိုအားလားစိတ်အားလားဟဲ့စိတ်အားပြောတာကိုအဓိကမဟုတ်ဘူး ယုံကြည်ရမယ်ရေတင်ရမယ်ဒါအရေးကြီးဆုံးတယ်လေယုံကြည်ခြင်းနဲ့ရေတင်ခြင်းအရေးကြီးဆုံးပဲဟုတ်ကလားမယုံမရဲလို့ရင်ဘယ်လိုတော့ဟဲ့အဲနာမှာပဲဟင်ဖေးကိုထီးထီးရောက်ရောက်မသားဘူးလို့ဆိုလိုတယ်ဟုတ်ကလားဗျာအဲ့တော့ခင်ဗျားတို့အဲဟိုခုရက်ဘယ်လောက်ရလာခဲ့ဘရောဟင်25ရက်လုံးလုံးအနာလို့တနေ့ရှိလားရှိပါဘူးဗျာအဲကျွတ်တို့ဒီဟာစိတ်ထိုင်ကြခေါင်းအေးလို့စိတ်ထိုင်ကြသွားပြီအမှန်မှအမှတ်တို့ ဒီဘက်ကအသွားဘက်ကတော့သွားပြီဆိုရင်ဆယ်ရက်တန်ပူပါဘူးဗျသူ့ကြောင့်တိသွားပြီကိုဟုတ်ကလားတို့တော့အနာကတော့ညံဘလောက်တဲ့နေနေအောက်ပိုင်းညာမှာဥပ္ပခါရသမာဓိနဲ့ခဏိကသမာဓိဖြစ်တဲ့အတွက်ဟုတ်ကလားဟင်အနာကတော့ပေါ်မှာပဲဘာဖြစ်လို့တော့စိတ်ကလည်းမြောက်ခုန်ခုန်နေသေးလို့အခဏိကသမာဓိမှာဟုတ်ဒီပဲနဲ့ဟိုတော့တစ်ချက်မှတစ်ချက်ဒီဒါခဏိကထင်တယ်ဟဲ့အင်းပြီးတော့တို့ မှတ်တုံးလေးတခါတလေအာယုံမိလို့ချင်းမိသလောက်9မိနစ်တီး10မိနစ်တီးဒီလိုထင်တယ်ဟဲ့ဒါဥပဒရာတမာတိပဲတကယ်တမာတိဟုတ်သေးဘူးအောက်ပိုင်းညာကဒီဟာနဲ့သွားနေရတာအဲ့တော့စိတ်လည်းမြောက်ခုန်ခုန်ရင်ဟိုစိတ်ဖောက်ပြန်မှုကြောင့်ဖြစ်တဲ့ရုပ်ဖောက်ပြန်မှုလည်းရှိမှာပဲဟုတ်ကလားသို့တော့ဘယ်ဝေဒနာလာလာသူ့အကြောင်းကိုသိနေရင်ဆက်ဆံတတ်သွားပြီထင်တယ်ဟင်နင်းနင်းကြီးလာလာအင်းအင်းကြီးလာလာစိတ်တဲ့နည်းနဲ့လာသူ့သဘောကိုသိသွားပြီကို ဟင်ဆယ်ရက်တည်းပူပါဦးဗျဟုတ်ကလားရဲ့အဲ့တော့သူ့ဒါလေးကိုသဘောပေါက်မှရတယ်ဗျဟင်နာရာကြီးပြီးမှနေဟုတ်ကလားနာရာမှရင်ဟိုနာရာကြီးပူပြီးတော့ဖိုးတာပဲရှိမှာနာရာရဲ့လှုပ်ရှားပုံမမြင်သမျှထိုင်တယ်ဟင်သူ့ကိုခေါင်းအေးအေးစိတ်ထိုင်ကြကြနဲ့မဆက်ဆံတတ်ရင်ဟုတ်ကလားအဲ့တော့ခေါင်းအေးအေးစိတ်ထိုင်ကြကြဆိုတာလေသူ့ပြောနေကြခဏခဏပြောနေတာပဲဟုတ်ကလားလူတမ်းမှုစိတ်နေတဲ့တရားသူကြည့်မျက်နှာပြက်သလား ဟင်ခေါင်းအေးအေးပဲဟင်သူစိတ်နဲ့သူနေတာထင်တယ်ဟဲ့ဟင်တရားခံဘက်ကိုသူစိတ်ရောက်သလားအဲတရားလူဘက်ကောမင်းဒီလိုဒီလိုထွက်လို့ဒီလိုကလမ်းကြောင်းပေးသလားမင်းဒီလိုဒီလိုတော့မထွက်နဲ့လို့တာဟောတာသလားထွက်ချင်တာထွက်လေသူမှတန်ရေးမှာပဲခေါင်းအေးအေးပဲစိတ်ထိုင်ကြကြပဲဥပဒေသမားကိုသူဥပဒေနဲ့ဖမ်းမှာကိုဟုတ်ကလားသူဥပဒေနဲ့ကိုဖမ်းတဲ့ပုဂ္ဂိုလ်ကြသူတရားခံမဟုတ်ဘူးသူတရားလုံးမဟုတ်ဘူး ထောင်ကြလို့လည်းသူ့မှာအပြစ်မရှိဘူးထောင်မကြလို့လည်းသူဘာမှမဖြစ်ဘူးဟင်အဲ့တော့သူနဲ့မဆိုင်တော့ဘယ်နဲ့တော့ဟိကောင်းအေးသဘောသိထိုင်ကြသဘောယောဂီတို့လည်းဒီနာရာလေးတစ်ခုပေါ်နေကိုနဲ့မဆိုင်လို့သဘောထားလိုက်ဒါကောင်းအေးတာပဲသိထိုင်ကြတာပဲဟင်ငါပေါင်ကြီးဆိုရင်တော့သွားမယ်ဟုတ်ကလားဗျဟင်အငတင်မာကြီးอ่ะဘယ်နဲ့ဆိုဘယ်နဲ့တို့သွားမယ်ခင်ဗျားတို့ဘယ်လဲတို့တို့တရားသူကြီးစင်ကြီးလဲပြောပြီးပြီတင်နေဟိပြီးတော့တို့ပွဲကြီးသမားနဲ့လည်းဥပမာနိုင် ဟဲ့ပွဲကြည့်သမားကကြည့်ုံပဲထင်တယ်ဟင်သူမကျင်းလို့တက်ကာလာဘယ်နှခါရှိလဲကြည့်ုံတက်တက်ခဲဟုတ်ဗျာအဲ့တော့တို့ပြန်နေတော့ဟိုဇာကြံငေါပြကြည့်ဘူးလားဟင်ဇန်လူပြတော့ဟောဘယ်လိုမှပြပြအလွန်ဆွေးပြတော့ဟောအကြည့်တာပဲဟဲ့သူကကြည့်ုံပဲဟိုဇာကောင်ကြည့်နေတဲ့သူကသာရေးလေကျင်တာပဲဟုတ်ကလားဟဲ့အဲ့တော့အဲ့ဒီတို့ပွဲကြီးသမားလဲခေါင်းအေးအေးနဲ့ကြည့်နေတာပဲတင်တယ်ဟုတ်ကလား ဟင် तू ဘာမှမလုပ်ဖျားမလို့ပဲနဲ့ तू ကကြည်သမားဟုတ်ကအပြာသမားမှမဟုတ်ဖ ೇನೆ ဟုတ်ကလားဟဲ့တို့ဒီမှာလဲပွဲကြည်သမားဥပမာနဲ့လဲပေးထားပြီးပြီပဲဟုတ်ကလားတရားသူကြီးစိတ်နည်းနဲ့လဲပေးထားပြီးပြီပဲယောဂီတို့ကိုယ်တိုင်ကပွဲကြည်သမားနေရာကိုမဝင်ရင်ဟုတ်ကလားဗျယောဂီတို့ကိုယ်တိုင်ကတရားသူကြီးနေရာကိုမဝင်ရင်ကောင်းဟင် စိတ်ခေါ်ထိုင်ကြပါမလားဟင်ဒါရင်ဒီတတိယဒီဆေးရဟောအရာရောက်ပါမလားအရာရောက်နိုင်တော့ဟုတ်ရဟင်အဲ့တော့ခု25ရက်ရှိနေပြီအနာကတက်တာသွားတယ်မဟုတ်ဘူးလားကြောင်ကင်းသွားပြီမဟုတ်ဘူးလားမရှိတော့ဘူးမဟုတ်ဘူးလားအာမငင်းနဲ့ဗျာကျုပ်တတိလို့ပြောတာခင်ဗျားဒီလောက်ဆိုရင်တော့တော်တော်ကိုဟင်ဝေဒနာကြောနေပြီမဟုတ်ဘူးလားအာငင်းတယ်ဗျာ ဝေဒနာဝိခံပိတဝါဆိုတာဒီလောက်ဆိုရင်တော့ဖြစ်ပြမြင်ပြီးကြော်လောက်ပြီမဟုတ်ဘူးလားမကြော်ရပါဘူးအာကဗျာဟင်ဟိုမဟုတ်တာပြောမှတို့ကြားဘူးတာဟိုဗမာမျိုးသမီးနဲ့တယုံမျိုးသားကြီးနဲ့ရတယုံမျိုးတယုံမျိုးသားတို့ပြည်ဒီမှာသူတို့ကသူတို့စီးပွားသူတို့ရှာတကိုရဒီကောင်းမှုတို့ဒါနတို့သီလတို့ဒါတွေလောက်ထမှာမဟုတ်တာသူကစီးပွားဖြစ်ဖို့အဓိကအဲ့တော့ဗမာမျိုးသမီးကနေပြီးတော့ တော့ဥပုသ္ဆောင်နဲ့သွားအောင်လို့ပြောတယ်ဟင်အဲ့တော့ဟာနင်တို့ဥပုသ္ငါမမဆောင်တာပြန်သွားချင်ပါဘူးလို့ဆိုတဲ့ဟင်အဲ့တော့ဘာခိုင်းနာမလို့တော့ဘုန်းကြီးဆိုတာလိုက်ဆိုပြီးတာပဲကိုဟင်အဲ့တော့အေးဆိုသွားဟင်ကိုရောက်တော့မပွဲလေးနဲ့သွားတကာကြီးဘယ်ကလာတော့အဲသူကဘုန်းကြီးဆိုလို့လိုက်သွားတော့တကာကြီးဘယ်ကလာတော့ဟုတ်ဘုန်းကြီးဆိုလို့လိုက်သွားမလို့ဟောပြောထားဟိုရ အင်းဥမာတခါကြီးကြောက်ပြောင်းနေတာလားသွားတဲ့တရုတ်ကလည်းမပြီးကလားပြီးကလားဟာတခါကြီးကြောက်ပြောင်းနေသလားဩတခါကြီးခက်နေမှာဟိုဆိုဩတခါကြီးခက်နေမှာဟိုတော့တော့ဘုန်းကြီးကစိတ်မကြည်တော့တခါတဲ့အဲဟိုသင်္ကန်းပြင်ကန်ပြီးကျုပ်ကခမဟင်ဟိုလုံးမြန်ရောအောင်ဆိုဟာသူကလည်းဘုန်းကြီးလို့သူလိုလိုက်တော့မှာဟုတ်ဗျာဟိုကျုပ်ကလည်းလုံးမြန်ရောမယ်ဟိုအဲတော့ဘုန်းကြီးကစိတ်မရှိတော့ထလုံးရောအဲလုံးတော့ တို့တယုတ်ကြီးကနှစ်ထာသာဗျာဘုန်းကြီးကတစ်ထာသာဗျာဟဲ့နှစ်ထာသာနဲ့တစ်ထာသာလုံးတယုတ်ကြီးပေါ်လာကြမှာဘူးဟင်ကိုကတစ်ထာသာလေးကိုဒီကနှစ်ထာသာကြီးကိုဟင်အဲ့တော့ဟိုဂျာနုဘုဒ္ဓတိလာတော့သူတို့ဟာမလုံးနဲ့မလုံးနဲ့မလုံးနဲ့နဲ့ဆိုတော့ဟင်ဖြင်ပေးတော့တယုတ်ကြီးပြန်သွားအိမ်ကြပြောဆိုတော့တော်တော်တော်တော်နင်းတို့ဥပုပ်ငါအားကောင်းလို့သာအပေါ်ကကြအောင်ငါများအားမကောင်းအောက်ကတော့ကြပြီဟင် ဟေးအခုလည်းတို့နတ်တတုကမထမ်းလာဖဲနေကိုဖိအာကောင်းလို့သာအပေါ်ကကြတာတင်နေဟဲ့အာမလားမကောင်းပဲလို့နေမလို့ဟာဟုတ်ဗျာဟေးနဲ့ကျွတ်တို့ကစိတ်အားထုတ်ပါတော့တာခင်ဗျရုပ်အားမှန်ပါပဲဟင်အဲဟိုအားထုတ်တာအားထုတ်သုံးတာလွဲနေတယ်ထင်တယ်အဲလွဲနာမှာပေါ့ခင်ဗျဟုတ်ကလားဒီကပွဲကြီးသမားပါသူတရားသူကြီးပါပြောတာ ဟုတ်ကလားဟင်အကြီးသမားဘာကိုအားထုတ်ကြရလို့တော့ဟုတ်ကလားတရားသူကြီးဘာကိုအားထုတ်ကြရလို့တော့သူကဥပဒေပညာရှင်ပဲဟုတ်ကလားခေါင်းအေးနဲ့ဒီဥပဒေကိုဖတ်မှာပဲဒါပဲရှိဟုတ်ကလားဗျာပဲတော့တို့ဒါလေးနဲ့စိတ်အားလေးထုတ်သုံးလို့ရှိရင်ယောဂီတို့လက်ထဲအခုထည့်ပေးထားတဲ့တတိသည်ဟုတ်ကလားဟင်ရန်သူခုကိလေသာရန်သူတွေဟုတ်ကလားဟဲ့အိမ်ပြန်ရင် ကိလေသာကိလေသာသူ့ကြီးတဲ့လာလာသားတွေသမီးတွေဟုတ်ကလားလင်းလေးမရတွေဓာရီကလာတာတဲ့နဲ့ဟဲ့အဲ့တော့တောဖြစ်ခဲ့ရင်သားတွေသမီးတွေလင်းနေတင်ကြရလားသူတို့လှုပ်ကြွေးဖို့လှဲတွေနွားတွေဒါကောင်းပါဘူးလားအဲမြို့ရောက်တော့ကားတွေဆိုင်တွေဒါကောင်းပါဘူးလားအဲခဏတို့ရန်သူကဘလောက်ဝိုင်းထားတော့ကြီးကန်းသွားဖို့ဒီတတိတလုံးကလို့မရှိဘူးခင်ဗျားတို့လည်းတပေးပြီးသားဒါလမ်းပဲဟင်ဟုတ်ကလားဟိအဲပြီးတော့တို့ဖြစ်နေတဲ့ ဟိုကိုပိုင်စိတ်မဟုတ်တော့ဘဲနဲ့သူများစိတ်နဲ့အသက်ရှင်နေရတယ်သူများနှာခေါင်းနဲ့အသက်ရှူနေရတဲ့ဘဝကလွတ်ဖို့ရလဲဒါပဲထင်တယ်ဒီပတိပဲကိုစိတ်နဲ့ကိုထင်တယ်ကြိုက်စိတ်မကြိုက်စိတ်ပါတရားဘူးဘသူပဲဝမ်းပါတရားဘူးဟုတ်ကလားအမြင်ဖြစ်ရင်အတိမြင်ပြီးတော့ပြီးကြာပြေကြာပြီးတော့ပြီးဒါပဲထင်တယ်ဟဲ့ဟင်ဟင်ဘယ်နေရာမှမဆိုဒါကိုပိုင်ပြီးထင်တယ်ဟဲ့အဲကိုစိတ်နဲ့ကိုဖြစ်ဖို့စိတ်တန့်ရှင်းရေးဒါလဲဒီပတိပဲယောဂီတို့လည်းထည့်ပေးပြီးသားပဲ ဟုတ်ကလားအခုဖြစ်နေတဲ့ဟိုကာယိကဝေဒနာလည်းပေါ်မယ်တင်လေဟဲ့အဲစိတ်ကရောကြာလိုက်တက်လိုက်နေစေတသိကဝေဒနာကောအဲပေါ်မှာပဲဟုတ်ကလားဗျာအဲပေါ်လေဒီပေါ်နေတဲ့ဖေးကိုကုဖို့ဒီတတိပဲတင်လေဒီတတိပဲတခြားလားမရှိမှမရှိပဲနဲ့ဒါဧကာယနောတခုတည်းတော်လားတကြောင်တည်းတော်လားဟုတ်ကလားအဲ့ဒါလေးကိုယောဂီတို့ဘက်ကစိတ်အားထဲမှာအရေးကြီးဆုံးဖြစ်တဲ့အယုံနဲ့အရဲထင်တယ် ဟင်မယုံမရဲသာအယုံအရဲထင်တယ်တွေ့ကျင်တာတွေ့ယုံယုံကြည်ကြည်ရဲရဲတင်းတင်းနဲ့ကြည်သမ်းပါဟုတ်ကလားဒီလိုဆိုလမ်းတော်ကြီးကအဲပူပြီးတော့ထင်ရှားမလာနိုင်ဘူးလားဟုတ်ကလားဗျာဟင်အပူထင်ရှားလာနိုင်မှာဟင်အဲဒီထင်လမ်းတော်ကြီးထင်ရှားလာသလိုတို့မစင်တဲ့ဟာကောစင်မလာနိုင်ဘူးလားဟုတ်ကလားဖြစ်နေတဲ့ကိုယောဂါစိတ်ယောဂါကောမပြောက်ကင်းနိုင်ဘူးလားအေးဒါ အဲအဲ့ဒါကိုဆိုလိုသဗျလူလဲပြာတိနာမချိသောတမားကျော်၌ဖေးတော်ရှိလေရဲ့မစားရဲ့ဖေးတွက်မဟုတ်ချေဒါသာတွေကဟာကိုဝိသုဒ္ဓယုံဆရာတော်ဘုရားကြီးကလင်္ကာပီပြီးထားတာဟင်ဟုတ်ကလားဟင်ရန်သူဝိုင်းထားထိုးယောက်ျားကပြေးလွှားဖို့ရလမ်းပေါက်ပါလေရဲ့ပြေးမထွက်လမ်းတော့မဟုတ်ချေဟုတ်ကလားဟင်လူလဲပြာတိအေးမသိလူလင်း အေးကြည်လင်သည့်ရေပင်ရှိလျက်မသေးရဲ့ရေတော့မဟုတ်ချေဤတော်တမားကျော်၌ဖေးတော်ရှိလျက်မသားရဲ့ဖေးတော်မဟုတ်ချေတဲ့ဟုတ်ကလားလားအဲ့တော့တို့လက်ထဲမှာဟင်ဖေးလည်းပေးပြီးပြီပဲယောဂီတို့ဘက်ကယုံဖို့နဲ့ရေဖို့နှစ်ခုပဲထင်တယ်အဲဒီနဲ့ဒါပါလို့ပြောပြီးပြီပဲဟုတ်ကလားဒါပါဆိုတွေ့တာအကုန်လုံးလာခြင်းနာလားတတိနဲ့စိုက်သူတိတနာပြုတ်တော်မှာထင်တယ် ခန္ဓာပေဒသူတေသနာအကြည့်မြဲမမြဲကောင်းမကောင်းပိုင်မပိုင်ဒီအငင်းပွားမှုတွေရှိသေးတယ်လေအမမြဲဘူးမြဲတယ်မကောင်းဘူးကောင်းတယ်မပိုင်ဘူးပိုင်တယ်အဲ့တို့ဒီအငင်းပွားမှုတွေရှိနေတယ်ဒီဒုက္ခကိုခန္ဓာကိုသူဘူးသင်ကြောင်းလေးလဲအနေချင်းတော့ယောဂီတို့သိတာအံသွားရင်သိကူရလိမ့်မယ်ထင်တယ်သင်ကျဲတဲ့စိတ်ကိုလည်းသင်ကျဲအောင်လဲအဲ့ဒီရင်ရထားပေါ်ကပြီးရင်မတ်တတ်နဲ့ပဲခင်ဗျားတို့ချိုးသွားတာမှဖေးသွားတာမှ ဟုတ်ဟေအဲ့တော့တို့ဘုဇင်ကဒါတော့ကြာဘူးပြီးသားတင်တယ်သူတို့ပရိတ်တွေလည်းယူပြီးသားနေမှာပါဘုဇင်ကတတိသင်္ခါတော့ဓမ္မနာဝိသယောဒါတာဝိရိယပိတိပါတာတိဟုတ်ကလားဘုဇင်ကသာတထာပရိသွာဟင်တမာရုပိကဘုဇင်ကတတ္တိတိတပ္ပဓတိနာပါဒါတို့ဘုဇင်ကတုံမှာပဲကွအချမ်းသာမှာစိတ်တည်ငြိမ်မှုရတဲ့အတွက်တမာတိကောင်းဖြစ်နေမလားဖြစ်ပါတယ်ဗျာတမာတိဖြစ်ခဲ့ရင်ယောဂီလိုဖြစ်နေတဲ့ ဝေဒနာကောဥပိ္ပခာပြုနိုင်မူလားပြုနိုင်ပါဘူးဟုတ်ကလားရဲ့ကောင်းတာတွေ့ကောဥပိ္ပခာပြုနိုင်မူလားပြုနိုင်ပါဘူးသိုးတာတွေ့တော့ကောပြုနိုင်ပါဘူးကောင်းတာတွေ့လည်းဥပိ္ပခာပြုနိုင်သိုးတာတွေ့လည်းဥပိ္ပခာပြုနိုင်ဟင်ဒီဟိုဥပိ္ပခာအဆင့်ရောက်လို့ရှိရင်တော့ဟိုသိုးမှမဟုတ်ဘူးကောင်းတာလည်းဥပိ္ပခာပြုနိုင်ဘာမှမဟုတ်ခဲနဲ့ဟင်ကောင်းတယ်ဆိုတာလည်းဘာမှမဟုတ်ဖဲနဲ့အရေးရောင်မဲ့တင်တယ်ထိုးတယ်ဆိုတာကဘာမှမဟုတ်ဖဲနဲ့ဟင်တခါတဲ့ယောဂီတို့နာ တယောက်ကထိုင်ပြီးမကြားကြသူကဘယ်လိုတော်တာဘယ်လိုကောင်းတာဘယ်လိုသဘောကဘယ်နည်းနဲ့ဆိုဒါအကောင်ပြောတယ်အကောင်ထင်တယ်ဘာရလိုက်တော့မရပါဘူးဟင်တကမကြားကြပဲသူလုံးပုံကြီးကသူကဘယ်နဲ့ကြီးနဲ့ဆိုတော့ဟောဘာရလိုက်တော့ဟင်ဘာမှမရတာဘာအေးယူတရားလို့ဥပိ္ပခာပြုနေဟုတ်တို့ဥပိ္ပခာအပိုင်ရောက်သွားလို့ရှင်ဒီလိုပဲဒုက္ခဒုက္ခဘာလာလား ဟေးတုံရင်လည်းမရှိဘူးဖြုံရင်လည်းမရှိဘူးဘာဖြစ်လို့လုံးပြုံးနေမပြမဲ့လည်းမပြတော့လို့ဘာဖြစ်လို့ပြုံးမပြမဲ့မပြတော့ဘာမှမမဟုတ်တာမို့ဟုတ်ကလားအဲ့ဒီအဖြစ်ထိရောက်အောင်မာအဲ့တော့တို့ဒါခုနှစ်ဆင့်တင်တယ်ဟဲ့တတိယခါလိုက်ရင်ဥပိ္ပခာတိဘယ်နှဆင့်နော်အဲ့ခုနှစ်ဆင့်ခုနှစ်ဆင့်ဒီခုနှစ်ဆင့်အတိုင်းကိုတို့ညာစင်နေဘလောက်များများဒီခုနှစ်ဆင့်ပညာစင်ကောမဖြစ်နိုင်ဘူးလားအဲ့ညာစင်လိုပဲ ရှုွက်ထဲမှာဝင်လေထွက်လေရှုရင်းနဲ့တခါတလေကောင်းတာဟောမဖြစ်နိုင်ဘူးဖြစ်ပါရဲ့တခါတလေဆိုးတာကောင်းဖြစ်နိုင်ဘူးလားသူ့ဘောကမင်းငေါဒီ90နဲ့ပေါ်မှာပဲယောဂီတို့တခါတလေနာတာကောမဖြစ်နိုင်ဘူးလားဖြစ်ပါရဲ့နာကျင်ကြိုက်ခဲမှုတွေလေသူ့မို့နာရင်နာမဖြားရင်ဖြားဖြားရင်ဖြားနာကျင်နာဟုတ်ကလားအဖြားအနာရှိလို့ရှင်လေဒီနာတာဘောကိုဒီ90နဲ့ကြောอยู่ပါတယ်ဒီလမ်းနဲ့ပဲကြောရမှာအဲ့ဒီလေတို့ဘာပေါ့ရဲ့လမ်းတူလေးထင်တယ် ဟဲ့နာတာလေးတစ်ခုဖြစ်ခင်တစ်ခုဆိုလမ်းထုံနေမှာပေါ့ဟိုဟာတော့မက်ပြောင်သွားမှာဆိုတော့လမ်းရှိထင်တယ်ဟဲ့ညာလားပင်တိုင်းကတော့လေဟင်ဒါကတော့လမ်းထုံဟင်နာတာလေးတစ်ခုပေါ်မှာဒီခုနှစ်ဆင့်လဲကြော်ဖြတ်ရမယ်လမ်းမဲထင်တယ်ဟဲ့ဟုတ်ကလားကောင်းတာလေးတွေ့တော့ကောင်းသကောရလို့ငြိမ့်နေရမလားငြိမ့်ပါဘူးအဲဒီခုနှစ်ဆင့်နဲ့ပဲထင်တယ်ဟင်ဒီခုနှစ်ဆင့်နဲ့ပဲသွားရမှာပဲဟုတ်ကလားလမ်းတူလေးတွေလို့ပြောကြသို့ဟုတ်ကလား အဲ့တော့တို့ဒီ90ထဲမှာတတိပီအဓိကပဲအဲ့ဒီတတိကလည်းတို့အရင်ရက်တွေကဆွေးနွေးခဲ့တဲ့တတိတီထဲမှာဆိုရင်တို့သေသမှုထင်သေသမှုအရေးကြီးဆုံးပဲသူဆိုင်မှုဒီလောက်အဓိကမဟုတ်သူဆိုင်မှုကလျားတစ်ပြည့်ထင်တယ်ဟဲ့အင်းသေသမှုအားကောင်းလို့ကောင်းလာမှသူကသူတိုက်သုံးကြည့်ရတာကိုကွသေသအားကတော့အမြဲတမ်းဟုတ်ကလားအင်းအဟောင်းတွေးတဲ့မဝင်တာအောင် ဟုတ်ကလားအစ်စ်နောက်လည်းလိုက်မပြေးတာအောင်ကိုယ်စိတ်ကလေးကိုယ်ပိုင်နေအောင်လုပ်ရမှာတယ်ဟဲ့ဟင်ရှုပ်ွက်တဲ့ခြိထားရတာတယ်ဟင်ဟိုရိုင်းနှသိုးကိုတိုင်ခြိထားတယ်လို့ရှုပ်ွက်တဲ့ကိုဒါခြိထားရတာအဲ့တော့တို့ဒီတတိပွားပို့မှုတတိဟုတ်ကလားဟဲ့တို့မို့သေသမှုတတိဟုတ်ကလားဟဲ့ဒီသေသမှုတတိကဒလတိဒလသမှားရမှာဟင်နားကျင်ရှိသလားမရှိပါဘူးဟင်ခင်ဗျားတို့ဘာတော့ ဟိုတီလာပေးတိုင်းပေးတိုင်းတန်ဃာတော်တွေကအပမဒေနာတံပါဒိထဟင်ဘာပြောတာတော့မမေးမလျောမပေါ်မခလေကြလေဖာမင်းနဲ့ဟင်စာဒုံမိုးကြီးမို့ဟိုစာပိဂါသာမို့ဖာမင်းနဲ့လို့ချိန်မင်းနဲ့ဖာမင်းနဲ့ဟုတ်ကလားရန်သူကဟိုအုပ်ကြီးနဲ့လိုက်လာဟိုဟိုငယ်ရိတ်တဲ့မှမှလို့ဖာမင်းနဲ့နှမ်းကြီးရမှာမမှန်ချင်းလေးတွဲတာပြစ်လိုက် နောက်ဆုံးသူ့ဘာမှမှန်ရင်မှမမှန်ရင်လေဒုပြစ်လိုက်တဲ့ခဲကြောင့်သူနည်းနည်းတော့အတုံသွားဟုတ်ကဲ့ဟင်မှန်ရင်မှမမှန်ရင်လေရမ်းမှပြလိုက်ဟုတ်ကလားဟိုငယ်ရိတ်တဲ့တဲ့မှဘိုက်တဲ့တဲ့မှဟင်ဂျက်ကောင်းဆောင်ပြီးချိန်ဆမနေနဲ့လို့ဆိုဟုတ်ကလားရမှန်ရင်မှမမှန်ရင်လေလွဲတာပြလိုက်ဟင်ဟေးဟိုအတင်းအချိန်နဲ့လိုက်လာတဲ့ရန်သူအုပ်နည်းနည်းတော့ခြိတုံသွားသဘောဟင် အင်းဒီတခါများကြက်ကန်းဆာအိုတို့တစ်ချက်ကောင်းများဒေါင်နဲ့နေအောင်ထိလိုက်ရင်တော့လမ်းကိုထွက်သွားမှာဟုတ်ကလားဟိအဲ့တော့မထိချင်နေထိချင်နေဆမနေတယ်လို့ပြောတာအဲ့တော့ဘယ်ဆရာသမားစီသွားသွားဘယ်နည်းနဲ့အာထုတ်အာထုတ်အေးနာနာနေနေပြတောင်းပြတောင်းအာထုတ်ကြလို့ဘသူကပြောတော့ဟင်ဘယ်ဆရာကများပြောတော့အဲဘယ်ဆရာစီသွားသွားအပ္ပမသာတတိပြောမှာဗျာ ဟုတ်ကလားဗျာဟင်းနာနာနေနေပြင်မမခံရနဲ့ကြတောင်းကြတောင်းဟုတ်ဗျာအဲသိပါတဲ့ခါလဲလို့ပေါ့မပန်းနာကြအောင်ပေါ့ကြောလားကြောပါဗျာဟောဟုတ်ကလားဟင်ဟုတ်ကလားဗျာအကျုပ်ကနားလို့ရသလားလို့အာဟုတ်ကလားမရတာမရတာရမိတာတဲ့မရဘူးတာပြောတာပါပုတ်ကလားဟဲ့ဟင်ဟင် ပုတ်ကလားဗျအဲအပမာဒပတိပါအဲ့ဒါပဲဒီလိုစနေအောင်လုပ်လို့ရှိရင်ကြိုက်တာဖြစ်စနေအောင်လာလို့တတိပွားဖို့မူအားကောင်းလာရင်ရှုွက်တရဲ့လှုပ်ရှားမှုဓမ္မဝိသယမတက်နိုင်ဘူးရှုွက်တရဲ့လှုပ်ရှားမှုပေါ်တာဓမ္မဝိသယဆိုရင်တရားထုံးလာပြီဟင်ဟင်ဝိညာဉ်များထုံးလာတဲ့ခဲ့တို့ဝိညာဉ်များစုလာတာထုံးလာတာဆိုရင်ဒီအတိုင်းပဲဒီမှာလဲဟိုရှုွက်ထဲမှာဟိုဘယ်နေရာကရှုရှု ဟုတ်ကလားနာပြီးဝါဆိုတို့နာတာလေးပြောကြပါစို့ဗျာနာတာလေးတခုပရမမတဲ့နာတယ်နာတယ်နာတယ်နာတယ်ဟုတ်ကလားအေးသူကလည်းဓာလေးပါးကအငြိမ်မနေတဲ့အတိုင်းဟိုသူကလည်းဒလသနာနေတာထင်တယ်အဲ့တော့တို့မှကဟောဒလသမရမှာပဲအဲ့တော့သူ့အမှနဲ့ကို့အမှအဲအာချင်းကြီးနေရင်အဲ့ဒါဟာလုပ်နေမှာပဲကိုမရှိပေသေးတယ်ခင်ဗျားတို့ဟင်အာချင်းကြီးနေတကိုဟုတ်ကလားကိုဘက်ကအာက ဓမ္မပေါ်ဓမ္မဓမ္မပေါ်ဓမ္မသူ့ပေါ်တင်လိုက်လို့ရှိရင်သူဒီအာရုပ်သွားရင်လှုပ်ရှားမှုဖြစ်ပြန်တယ်မန်ဆော့သွားမှာပေါ့ဟုတ်ကလားဗျလှုပ်ရှားသွားတယ်ဆိုတာ तू ဟိုချက်ကောင်းထိလို့ခေါင်းခါသွားတာမဟုတ်ဘူးလားမှန်ပါဗျာဟင်အဲ့တော့ဒီမှာအကောင်းတဲ့အတွက်ဓမ္မဝိသယမှာဖြစ်နေဘူးလားအဲ့တော့တတိတံဘုတ်တင်ပွားဖို့မှုအကောင်းရင်ဓမ္မဝိသယအဆင့်ကိုတက်တရားဟင်အဲ့တော့ရှုွက်သေးတို့ခုတော့နာရာလေးနဲ့ပြောရမှာပေါ့လေနာရာလေးရှုွက်တစ်ခုရှုလိုက်လို့ နာရာကြီးအမှားလေဂဲကြီးလိုဖြစ်လေအဲဂဲကြီးမှလေဇောင်းကြီးထလာလေဇောင်းကြီးမှလေခြုံထက်လာလေဆိုဟင်ဒါဆိုဘသူညံ့လို့တော့တတိတံဘုရင်ညံ့နေပြီဟင်အဲ့ဒါဆိုလိုသေးပြီလို့မှရသားပဲနဲ့တော့အချုံနဲ့တက်လာဟင်ဟင်တခါတည်းပူတာလေးမှန်းလိုက်ဘူးတဲဘူးတဲဘူးတဲဆိုတော်တော့ဟိုမိအိုကင်းကြီးပေါ်တက်ထိုင်ရသလိုဗျာ ဘိုးဘိုးပူရုံနဲ့မကဘူးလောင်းတောင်လာသေးတယ်နဲ့ဒါဆိုတတိတံဖို့တယ်အာကောင်းလို့လားမကောင်းလို့လားစလို့လားမစလို့လားအေးဗျာအေးဒါပဲလေတတိတံဖို့တယ်အာမကောင်းကောင်းမကောင်းမိမိပွားပို့နေတဲ့တတိတံဖို့တယ်အာကောင်းမကောင်းကိုဓမ္မဝိစီယဖြစ်မဖြစ်နဲ့အဲ့လှုပ်ရှားမှုမပေါ်သေးလို့ဒီဝိရိလို့ခေါ်တဲ့ထုံတဲ့ဟာပေါ့လေ ဟင်ဒီမှာလဲဓမ္မအမြုပ်တွေထင်တယ်ဟိဖြစ်ပြနေတယ်ဆိုတာဝိရိထုံးလာတာမဟုတ်လားအဲ့ဒီဓမ္မဝိပယမဖြစ်သေးရင်တို့တတိပွားဖို့မနေသေးဘူးဟုတ်ကလားဟိုဘာတော့ပြားနဲ့ပြောရင်တော့ဟိုပန်းဝိရိသုတ်တာနေသေးလို့ဟုတ်ကလားအဲဓမ္မဝိပယတို့ဒီနာရာလေးပေါက်ကနေကွက်ကနေပေါက်ကနေကွက်ကနေဘလောင်ကြီးကြီးနေနေသူ့ဘဟုပြုတဲ့တော့ချက်ကလေးနည်းနည်းလေးပါနည်းနည်းလေးမိကျဖန်ကောင်းတယ်မပုံညာနာကိုကြီးအားနေဖြန့်ထားလို့ အကြီးကြီးထင်နေတာအဲတနေရာနဲ့လေမရှိဘယ်နေရာမှမမှတ်ကြည့်ဟုတ်ကလားဗျသူ့ဘ ਹੁ လေးပေါ်ကိုဒီတတိနင်းမိသွားလို့ရှိရင်သူဒီမှန်ကြသွားတာနဲ့ပေါက်ကနေကွက်ကနေအင်းကနေနင်းကနေကြတော့တာပဲကြလဲသူ့ကြည့်နေတတိဘွားဖို့ဘွားတော့လှောက်ရဖို့တင်တယ်သူကလမ်းဆုံးလမ်းဆုံးအိမ်မှာတက်သေးတဲ့မသားသင်္ကြန်ကိုရောက်အောင်ပို့ပါပါခင်ဗျားတို့ဟုတ်ဟဲ့အဲဒါအိမ်မှာတက်သေးတဲ့မသားထင်တယ်ဟဲ့သင်္ကြန်ကိုမရောက်မချင်းခင်ဗျားတို့လောရမှာရက်မလဲမချင်း ပုတ်ထင်တယ်ဟင်ရက်လေပြီးမှခင်ဗျားတို့ပြီးမှာဟင်အဲ့တော့ဒါလေးရှုနေရမှာထင်တယ်ဟဲ့နင့်ငနေပေါက်ကနေနင့်ငနေပေါက်ကနေဒါရှုတော့သူ့ဖြစ်ပျက်ကိုကိုမြင်လာရင်ရဲတင်းသိဝင်ပါယုံကန်းပါယုံမှလည်းရဲမှာထင်တယ်မရဲတရေနဲ့ဟင်အပြောက်မပြောက်ပါမလားရောက်မပြောက်ပါမလားဆိုတဲ့နေတော့ဟင်ဟင်ရောလာမလားပြန်တိုးလာမလားဟင်ဒီတိုင်းလိုဟာမဟာမမလားဟာမဟာမမလားဆိုပဲနေတော့ အဲယုံကမ်းမှာခင်ဗျားတို့မှတ်ရတာပဲဟုတ်ကလားသူ့ပေါ်မှမှာပေါ့မပေါ်မှမှာဘူးပေါ့ညော်လည်းညော်မနေနဲ့ဟုတ်ကလားမလာခင်ကတော့ဒီကောင်းကြီးဒီချိန်လာမှလေရဲ့ကိုလားကိုလာတယ်ဟုတ်ဗျာခင်ဗျားတို့ကဖိတ်တဲ့ဟိုသာလာမှာပေါ့ဟုတ်ဗျာခင်ဗျားတို့ကကွာလိပ်စာပေးဖိတ်တာထင်တယ်ဟာလာမှာပေါ့တာဆိုလာမှာမှာပေါ့မှန်ကြည့်ပေါ့တတိဘွားဘုံအားကောင်းရင်ဓမ္မဝိဒယဝင်လာမှာပဲထင်တယ်ဖြစ်ပြက်ဖြစ်ပြက်လှုပ်ရှားမှုပေါ်ပြီးပေါ်လာရင် ယုံယုံနဲ့အရေဝင်စားမှာဟင်ဟင်အဲတို့တတိယအင်အားကိုကိုတတ္တိကိုယုံမိမဟုတ်ဘူးလားဒီလိုမှတ်ရင်ဒီလိုတွေ့တယ်ဆိုတာကိုတတ္တိကိုယုံတာတယ်ဟဲ့ဟင်ဒါဆိုကိုတတ္တိကိုယုံမိဟုတ်လားယုံလာရင်မရဲနိုင်ဘူးလားဟဲ့ရဲရဲတင်းတင်းနဲ့မှတ်သားပါသူ့သူ့ဖြစ်ခင်လေးအဲ့ဒီမှာမြန်မြန်ကြောက်တွေ့ခြင်းနဲ့စိတ်ဘောပါနဲ့ကိုနဲ့ဘာဆိုင်တော့ ဟုတ်ကလားပျောက်ချင်ကြောင်ပျောက်ချင်နေပေါ့ဟုတ်ကလားသူပြတာကိုကြည့်ဖို့ကိုတောင်းလို့မဟုတ်လားအဲ့တော့ဒီရေရေတင်းတင်းလေးနဲ့ဒါလေးကိုဓမ္မဝိသယပေါ်နေတဲ့တို့ဒီဟာလေးဟဲ့ဖြစ်ပျက်ကလေးကဓမ္မဝိသယထင်လေဟဲ့ဒါလေးကိုတတိမပြတ်မလက်ထက်နေအောင်သူ့ကိုကမှတ်နေရင်ဟုတ်ကလားကိုလေးဟာဒီသူ့အင်အားကုန်တဲ့အချိန်သူထွက်သွားတဲ့အချိန်ဘယ်နဲ့တော့အေးချမ်းမှုပါတာတိမဖြစ်နိုင်ဘူးလား အဲအေးချမ်းမှုပတ္တတိဖြစ်သွားတာပဲဟင်ဟင်တို့မဟုတ်ပီတိထင်တယ်ဟဲ့ဟင်အဲရဲတင်တဲ့အာထုတော့ကိုယ်လုတ်ကလေးကိုနှစ်လိုအားရသဘောကျတာလည်းဖြစ်မလားဘူးလားဟင်ခိုင်းလို့သာမှားရဘာတရားများပြောဖို့လူသေးလားဟုတ်ဟုတ်ကိုကိုယ်တိုင်လို့ကိုကိုယ်တိုင်တွေ့နေပြီဟုတ်သားကြီးဟင်ခိုင်းလို့တော့မှားပါဗျာမဟုတ်ဘူးကိုကိုယ်တိုင်ကိုသဘောကျလာပြီကိုကိုယ်တိုင်ကိုစိတ်ဝင်စားလာပြီဒါကိုကြည့်တော့မှဟုတ်ကလားဗျာဒီလိုဆိုကိုယ်အလုပ်ကလေးကို နှစ်လူအားရသဘောကြတာကိုပီတိတို့သုံးပါလေအဲဒီပီတိအကောင်းလားလေဟိုတတိပွားဖို့မှုကတော့နောက်ကတွန်းနေရမှာထင်ဟဲ့သူမပါဘဲနဲ့ရဘူးထင်တယ်အတွန်းကမှားတဲ့သူကတော့အဲဒီပွားဖို့မှုဟိုနှစ်လူအားရသဘောကြလေးနဲ့သူကြတာလေးစိတ်ပါဝင်သားသာရှုနေရင်ဒါလေးဟာကိုရောစိတ်ရောငြိမ်တဲ့အေးချမ်းမတော်နိုင်ဘူးလားဟင်ဒီလိုဆိုပါတာရင်ဖြစ်နိုင်ဘူးလားပန္တာတိဖြစ်လာလို့ရှိရင် ဒါလေးရှူရင်းမတ်တာဒါနဲ့တတိဘွားဖို့မှုကပါပါနေရမှာပဲထင်တယ်အဲဘွားဖို့မှုကတော့ပါနေရမှာလားသူကတော့အိမ်ရောက်တဲ့မှာပါသင်္ကြန်ကိုရောက်အောင်ပို့ရမှာပါပြောထားတာကြီးဟုတ်ကလားအဲဘွားဖို့မှုတတိကတော့ဒါနဲ့တတတဘွားနေရမှာပဲဟုတ်ကလားအဲ့တော့ကိုရောစိတ်ရောဟိုငြိမ်သက်အေးချမ်းသွားရင်နာဓာလေးနဲ့တိဓာလေးဟင်တခုနာရင်တခုသိထင်တယ်တခုသိပြီးရင်တခုနာပြန်ပေါ့ ဒီလိုတင်မယ်ဟိတခုနာပေါ်ရင်တခုပြန်ပြီးဒါလေးတွေအနာနဲ့အတိအတိနဲ့အနာဆိုတဲ့ဒီပေါ်တင်တီးနေတဲ့စိတ်ကလေးမဖြစ်နိုင်ဘူးလားဖြစ်နိုင်ပါဘူးကျိုးတို့တမာရင်းဖြစ်နိုင်ဘူးလားဖြစ်ပါဘူးဟင်တမာရီတမာရီဒါပြောတာမဟုတ်ဘူးလားဟင်စာရဲတမာရီကြည့်မနေနဲ့ပေါင်ပေါ်ကတမာရီကြည့်လားဟင်တင်မကြောင်နေတဲ့တမာရီကြည့်သားအနာနဲ့အတိဟုတ်ကလားအဲ့တော့ဒါလေးကြည့်ရင်ကြည့်ရင်လည်းအနာနဲ့အတိအတိနဲ့အနာအနာကလည်းအနာ သိတာပါပေါ့သိသူကဝင်နာလို့ရနာသူကဝင်သိလို့ရလားဟေးသူတို့နိုးတော့သူတို့နှစ်ခုဘာတော့ပေါင်းတင်ပြီးစီးပွားကြမှာညကိုအိမ်ကိုပြန်သူ့အိမ်ကိုသူပြန်နဲ့ဘယ်နဲ့တော့ဟဲ့ခင်ရင်စိတ်ကလည်းအိပ်ကျော်သွားပြီထင်တယ်အဲ့တော့ဟိုယုတ်ကြီးနာသေးလားမနာဘူးလားနာတော့နာမှာပဲဟင်ဟိုအတိဘက်ကမှအတိမပေးတာဟုတ်ကလား ညမှုဒီခန္ဓာကိုယ်ရမဖောက်ပြန်ဘူးတဲ့လားဖောက်ပြန်မှာပဲနာဖရာရှိနာမှာပဲတို့တော့တိလားဟိုးအတိအမှာအတိမပေသူ့နာရာကြီးလောင်လဲတည်တည်ပေါ့ဟုတ်ဗျာအင်းတိပေးရင်မှမခံရသေးပေါ်မှာဟိုးဟုတ်ကဲ့အင်းနာရာလဲနာတာတိတာလဲတိတာနာရာနဲ့တိတာသူ့သူ့ဟာနဲ့သူအလုံးလုံးများမြင်းနေရင်ဒီပေါ်ကဥပိ္ပခပြုတ်နေတာပဲ ဟုတ်ကလားဗျာဟင်ဒီလိုတော့ဥပိ္ပခာမတွေ့နိုင်ဘူးလားသေတောင်ငေါသေးမဲ့မသာမောတာလေးနဲ့တိတာလေးမောတာလေးကမောတာလေးတိတာလေးကတိတာလေးနှစ်ခုကိုကွဲနေအောင်ကြည့်နိုင်ရင်အဲ့ဒါမပင်မပန်းတော့ပြီးသွားတယ်ဟုတ်ကလားသူမောတာမောတာပဲလေစိတ်ကမှတိပေးရင်တိတဲ့စိတ်ကဖွာပေးမှသာပူမောမှာကိုအဲတိတဲ့စိတ်ကမှဖွာပေးပဲနဲ့ဟုတ်ကလားလုံဆောင်ပေးပဲနဲ့မောသေးမဲ့မသာလဲဒီတိုင်းနဲ့လေနားသေးမဲ့မသာလဲဒီတိုင်းနဲ့လေနာတာလေးနဲ့တိတာလေး ဟုတ်ကလားဒီလိုလိုဥပိ္ပခာတို့တယ်နော်ဟေးအဲအဲ့ဒါသွားတာပဲဒါနာရာလေးတစ်ခုရဲ့ဘုဇင်ခုနှစ်ပါးတော့ဟုတ်ကလားဟဲ့အဲ့ဒါနာရာလေးနဲ့ပြီးတာလေးဒါခင်ဗျားတို့အနာပြောက်အောင် ခိုင်းတာမှမဟုတ်ပဲဟင်ဒါလည်းကျွတ်တို့ဘာတော့မကြီးကိုင်းကြီးခိုင်းတာမဟုတ်ပါဘူးသွားတဲ့စကလေးကပြောပြီးသားပဲဟင်ဘာသိသိချင်တာတို့ဖို့သိသိချင်တာဟင် မကြီးကဲရီခိုင်းမှာမဟုတ်ခဏဖုတ်ပြီးခေပြီးခေချင်တာဟုတ်ကလားဟဲ့တို့ဒီမှာလဲနာရာလေးနဲ့ပြီးတာလေးမှားရင်မှားရင်နဲ့ဟင်ဝေဒနာကောဥပ္ပခါမပြုတ်နိုင်ဘူးလားနာတာနဲ့ပြီးတာလေးရဲ့အလုံးလုံးပုံကော ကွဲကွဲပြားပြားမမြင်နိုင်ဘူးလားဒါကိုတွေ့တယ်လေကိုကူကတွေ့တာပဲအဲ့တော့ဒီနာတာနဲ့ပြီးတာလေးဒါလေးပြီးနေရင်သူ့ပဲဆက်ပြီးတော့ဝင်လေထွက်လေကစစ်စစ်ဘယ်ကစစ်စစ်ဒီနှစ်ခုပဲရှိမှတင်မယ်ဟဲ့ ဟင်သုံးခုရှိသလားနာရာနဲ့ပြီးတာဟုတ်ကလားကိုလှုပ်ထားတယ်မှမများလှုပ်ချင်တာနဲ့လှုပ်ထားစိတ်ကဥဆောင်နေတယ်ရုပ်ကနောက်လိုက်ဟုတ်ကလားအပြင်အာယုန်တွေလာတိုက်တာကြတော့မြင်ပြီးမှပြီးရရုပ်ဥဆောင်စိတ်နောက်လိုက်သူတို့နှစ်ခုပဲလေဒါတယ်ပူသေးလားပူဘူးတို့ဘက်ကကြည့်လဲဒါပဲသူ့ဘက်ကကြည့်လဲဒါပဲဟုတ်ကလားအတိနဲ့အတိဒါပဲတင်နေဟိ ဒါလေးကိုဘယ်နေရာကဖြစ်ပြီးရလာတဲ့သဲလွန်သားကိုဟိုတို့ဖိပြီးနင်းပြီးပြစ်လိုက်လို့ရှိရင်ဟိုတစ္ဆာထိုးတွင်သိတဲ့နေရာထိမရောက်နိုင်ဘူးလားအေးဒါမို့ဒီပုတင်ပြီးတစ္ဆာလေးပါသိဖို့ရရဲ့အခြေခံတို့မို့စိတ်ပိုင်းလို့ဆိုလို့တရားဟုတ်ကလားအဲ့တော့နာရာလေးတစ်ခုဖြစ်စဉ်ပေါ်မှာဟောဘုဇင်ခုနှစ်ပါးလုံးတရားထိုးသွားအောင်ပါတယ်ဟုတ်ကလားဟဲ့ဟင်ဝင်လေထွက်လေလေးရှူတော့ ဝင်လေထွက်လေကနေပြီးတော့ဒီခုနှစ်ဆင်းနဲ့တရားထိုးသွားမှာတယ်။လာကျင်ရာကလာလာတဲ့နေရာတိုင်းဒီခုနှစ်ဆင်းနဲ့တရားထိုးသွားမှာတယ်လေ။ဟင်ဒါနဲ့ပွားရမယ်။အဲ့တော့တို့ဘုဇင်ပြီးဟိုဖျားပြီးတော့ဖေးလို့ဆိုတာဟုတ်ကွယ်။ဟင်အဲ့တော့ဖျားရှင်လက်ထက်တော်တုန်းကတော့ရှင်မာမောက္ကလာနဲ့ရှင်မာကတ္တပထင်တယ်ဟဲ့။ဟင်ရှင်မာမောက္ကလာဆိုတာ တကိုးရာမှာဖျားပြီးအကြီးဆုံးတင်တယ်ဗျာဟင်ကျင်းမာကတ္တပဆိုတာကောအဲဒူးတင်ဧရတဲ့ဆောင်တဲ့နေရာမှာအများဆုံးတင်တယ်ဟဲ့ဟင်ဖျားဆောင်တယ်လို့သူဆောင်နိုင်တာမဟုတ်ဘူးလားအေးအဲ့ဒါကြီးတွေလဲဖြားတယ်ဗျာဟုတ်တကိုးကြီးတဲ့ဟိုရဟနာမထီကြီးပဲမဖြားတဲ့မဟုတ်ဟင်မူလားဟင်ဟင် ပြီးတော့ဟောပါများတော့အဲလူတတိနဲ့လေဟင်ကြားယုံတင်ပဲလားပါလုံးတတော့နာတေအဲ့လိုလုပ်ပါဟေ့ဗျဟင်ဒါမှသာဒီဟိုဘုဒ္ဓင်တို့ရွတ်လို့ဟိုယောဂကဖာကြွခြင်းဆိုတာဒါပြောတာဟုတ်ကလားကိုကိုယ်တိုင်ကလည်းဒီလိုလုပ်ရတယ်ဗျအင်းမဟုတ်တာပြောရအောင်မယ်ပသိမ်တို့နေတော့ကဟိုတက္ကမကြီးတယောက်က အတော်အသေးတန်ဖြစ်နေတော့လူเจ้าကကိုတော်လေးတွေသွားပြီးတော့ပရိရွာသဘောဟင်ဟင်အဲ့တော့ရွတ်တော့ဒီဘုဇင်တို့ပေါ့ဗျာဒါတော့ဖြားရင်နာရင်ဘုဇင်တို့ရွာတော့ဒါကုန်ပြီးသားပါဟင်အဲ့တော့အေဒီနာသစ္စာဝိသေနာဒီလိုမဟုတ်ဘူးလားဒါလေးနဲ့ဖြားပြောက်ပါဖွေကိုဟင်လုံးကြတကူဟိုအရင်တော့ကတော့အေဒီနာသစ္စာဝိသေနာမဟုတ်ဘူးဗျဒီဟိုတတိယနေပြီးတော့အဖင်ဖင်သူဖြစ်ပေါ်လာတာကိုမှတ်ရတကူ အခုတော့တို့တန်ဃာတော်များကလည်းအဖွားဦးကြီးရဟိုမှာဟိုဟိုဟတ်တထိုးနေပြီဒါကြီးသွားပြီးအေဒေနာသစ္စာဝိသေနာဆိုဘုရားတဲ့ကြည်ရင်မတတ်နဲ့ဂတ်ဂတ်ဆိုဟွာတဲ့အင်းမေးလေးသုံးချက်သာထိုးလိုက်တယ်အသက်ပြောက်သွားရောဘုရားဘုသင်တော့နားထားဟင်ဟင်မေးလေးသုံးချက်ထိုးလိုက်တယ်ဂတ်ဂတ်ဆိုထွက်သွားရောတဲ့အေဒေနာသစ္စာဝိသေနာဆို ဘာဖြစ်လို့တော့ကြားယုံကြတာထင်လဲနာသလားတို့ယောဂီတွေကပသိမ့်နဲ့အမျိုးတော်သလားဟင်ဟိုပသိမ့်မျိုးတွေလားဟင်ပသိမ့်မျိုးပဲလားကြားယုံမယ်ဟာတော်နေမေးထိုးပြန်ရလေဦးမယ်ခင်ဗျာဟင်တော်မေးထိုးပြန်ရလေဦးမယ်ဟင်အဲ့တော့တို့ဒီဘုဇင်ခုနှစ်ဆင့်ကသူ့တစ်ဆင့်ပြီးတစ်ဆင့် အိုးတို့ဒုတိယတတိယကနေတတမပြောင်းဟာလောက်အောင်မှာမဟုတ်ဒီပထမပဲတယ်ပထမလို့ရင်ပထမရဲ့ပြည့်လားတတိအာပြည့်လားရင်ဟိုပြည့်ချောင်းတယ်လေဟဲ့ရလလားအကျိုးလားအဲဓမ္မဝိသယာဆိုပေါ်လာမှာပဲအဲဓမ္မဝိသယာပေါ်လာရင်ရလလားဟဲ့ဒီလိုဆိုအကျိုးရေတင်းသိပ်ပေါ်လာမှာပဲအဲရေတင်းသိပ်ပေါ်လာရင်ကိုယ့်လုပ်ကိုနှစ်လို့အားရသဘောကြတဲ့ပီတိပေါ်လာမှာပဲအဲပေါ်လာရင်ကိုယ်လည်းငြိမ်သက်သိငြိမ်သက်ပြီးတော့ပါတတိမဖြစ်နိုင်ဘူးလားအဲပေါ်လာမှာပဲ ဟုတ်ကလားဒီဒီတတိကတော့ပွားများမှာပဲထင်တယ်အဲ့လောက်တိဖြစ်လာရေတခုဒီတော့စိတ်နဲ့ကိုမှလို့တဲ့နေရာလေးနာရာမှကျင်နာရာနဲ့ပိတာနာရာကနာရာပိတာကပိတာကိုယ်ထသွားမှာထင်တခြားသည်ဟုတ်ကလားမဟုတ်တာပြောရအောင်မယ်တို့သင်္ကန်းညုံသေးနေတော့ကအယူကြီးဥပမောင်ပြောသလိုဟင်အယူကြီးဥပမောင်စိတ်ကမှန်တာမဟုတ်ဘူးဟင်အဲ့တော့ဟိုအဲ့ဒီချိန်တုန်းကတော့တို့ဒီခွေးလေးခွေးလေးနေများတော့ အမဲပြစ်သဘောဗျအမဲသားတော့အဖိတ်နဲ့လူပြီးတော့ပြစ်ခွေးကတော့အသားမြင်စားတကူဗျသိသေတော့တကမြူနီဒီယာကားနဲ့တင်းတွင့်ပြေးအဲ့ဒါဥပမောင်ကမြင်တော့ဒီအစိုးရလူဘာမဝဘူးတဲ့ငါသာဆိုရဖြစ်ဒီလိုမလုပ်ဘူးကွာဘယ်လိုလုပ်မှာတော့ဥပမောင်ကဆိုအိုးခွေးလေးတွေမန်းလေးဖို့ခွေးမတွေရံကုန်ဖို့ဘာဖြစ်အောင်မှာတော့ကွာဥပမောင်ကပြောတာ ကိုလည်းနာတာကနာတာပြီးတာကပြီးတာဆိုဘယ်တော့ဘာပြောမှတော့ဗျာဟုတ်ကလားဗျာဥပမောစီမံကိန်းလေဟိုခွေးဒီတွေမန်းနေပို့လိုက်ကွာ ခွေးမတွေရောင်ကုန်ထားလိုက်ကွာဘာဖြစ်အောင်ပါလဲခုံကွာအေးပါဗျာဒီလိုနာတာလေးမှတ်တဲ့ယောဂီဒီနာတာကနာတာပိတာကပိတာတခုတည်းသောစိတ်ဖြစ်နေလို့ဒီလိုကွဲထွက်သွားရင်ဘယ်လိုလဲဟုတ်ကလား ဒီလိုတော့ဥပိ္ပခာပြုတ်နိုင်လားဥပိ္ပခာသူ့ဥပိ္ပခာပြုတ်ကိုလမ်းကိုသွားနိုင်မှာပေါ့ဒါပဲမဟုတ်ဘူးလားအေးဒါကိုဘုခင်ကတော့တုံးမယ်အဲကိုလမ်းကိုသွားနိုင်ရင်လမ်းဆုံးရွာတွေ့ပါပဲဟင်အဲ့တော့တို့ဖရာရှင်ကဟိုတို့တို့ရှင်မမောကလာနဲ့ဟင်ရှင်မကတ္တဗကိုတော်ကြီးဖြာတော့သူကသွားပြီးမောကလာရဲ့ဟင်ဒီလိုကွဲ့နေတယ်ဟာကတ္တဗဒီငယ်ကွဲ့နေတယ်တော်တော့သူ့ပိုက်ကြီးဖိုးနာ ဖိုးနာတော့တနာအဲတော့ဟိုရှင်မသာတိဗုဒ္ဓရဲ့ညီငယ်သုံနာမထီသွားခေါ်သုံနာမထီကိုငါ့ကိုဘုဇင်တော့ရုပ်ပိသမှာကွာဆိုဘေးကဟိုကဘုဇင်ကောတတိသင်္ခါတော်တတိယသာပွားမှာတယ်လေတတိပွားဘာတရားအဲဒီခါကျဓမ္မဝိစီယဖြစ်ပါလိမ့်မယ်ဖရာအဲ့လိုထင်တယ်အဲတော့ဟိုကသုံနာမထီတို့ပါပေါ့လေရှင်မသာတိဗုဒ္ဓမထီရဲ့ညီလို့ဆိုပါတယ်ဒါကကြီးကဘုဇင်ခုနှစ်ခုလမ်းကြောင်းလေးပြော သူကအဲ့ဒီတိုင်းဘုရားရှင်ကမှတ်ပြီးဘုရားရှင်ကိုတော်တိုင်လဲအဲ့ဒီနာတဲ့နေရာလေး6ဖြစ်နေတာတင်ဟဲ့ချောင်းဖြစ်နေတာတင်ဟဲ့ဒါလေးတရားထိုးပြီးကြော်တယ်ဘုရင်ကြော်နေဒီကြော်နေလားဟင်ဒါအယုဖလားတာပါလားဟင်အယုဖသားမလားခဏတော့တာပါသားမလားဟုတ်ကလားတော်နေမေးသုံးချက်ထိုးမလားဟုတ်ကလားဟင်အယုဖနဲ့မပြီးနဲ့သူ့သဘောတိုင်လိုက်ခဲ့ ဟင်ဒီခုနှစ်ဆင့်နိုင်သွားမှာတယ်လေဒီခုနှစ်ဆင့်မှာဘသူအရေးကြီးဆုံးတော့အေးတတိပွားဖို့မှုဒါကဟောလားပြတ်တီးပြတ်လာလာစရမှာလေစစစစဟုတ်ကလားဗျာတတိပွားဖို့မှုတတ်ဖို့အရေးကြီးဆုံးပဲကဲနာကြသူဗျာ